မနေ့ကကုတိတပုဂ္ဂိုလ်စီစီရဲရဲနေရာကုန်လေးကိုအကျဉ်းချတဲ့အတွက်ဝိသဝုတ္တသုံးမျိုးနဲ့ရောထွေးပြီးတော့ထိတ်သိမ့်မှုသိရှိနာနာတစ်ခေါက်ရှာကိုစိတ်ခေါ်တဲ့ တတိနဲ့ချိန်ချိန်ဟုကျင်းမဲ့တော့ပိတ်ဆို့ကြရင်ဟုကျင်းမဲ့တော့လုံလုံချုံချုံမရှိလို့ကိုယ်လုံးစိတ်သုံးမျိုးလုံးမတန်ရှင်းရှိရတာလေဆိုလိုတာတော့အကျင့်ပြရတာလေပါဒါပါအကျင့်ပြတာရှိတယ်သံမှုခိုးမှုမိစ္ဆာစရကာမမှု ပါကံပေါ့ဇာတိစိတ်၃ပါးပေါ့ကိုယ်ရဲ့စတဲ့လူတော်ဘာအရှင်းဆိုးလေဟုရန်တိုက်ဟုချိန်မုံဆဲဆိုရရင်ကြကြဆင်းရဲဆန္ဒဆဲဆိုဆက်ဆံမှုနဲ့လည်းကအရှင်းထက်ရဲ့စကားကြီးပြောဆိုမှုဒါနှုတ်နဲ့စတဲ့ လူတဘာဝအဖြစ်ဆုံးသူတို့ကပစ္စည်းမတရားရလို့ဟုအပိုင်စီးလို့ဟုသူတို့ကိုတည်ကျက်စေလို့ဟုကောင်းတဲ့ကုလစိတ်ဓာတ်အကျိုးတို့ရဲ့ကောင်းကျိုးပေးဖို့ဆိုရုပ်တဲ့ကုလစိတ်ဓာတ်အကျိုးတို့ရဲ့ဆိုရုပ်အကျိုးဖြစ်ဖို့ဒါကိုလည်းလက်မခံ အယူဆလွဲမှာမှုအထူးဖြင့်သိပြီးတာပဲဆိုတော့တတိဝါဒလက်ကင်ထားဒါတော့စိတ်ပိုင်းဆိုင်ရာလူတဘာဝအကျိုးဆိုးရောဒီအပြုံကိုသုံးရိုးအစဉ်ကျဖြစ်တယ်ဆိုတာဒါရဖြစ်လာတယ်ဆိုတော့အသေးပဲပါလာပါ လုံလုံဆုံဆုံရှိတော့ဆိုလို့ရှိရင်တော့ဒါဒီလိုပြရမှာပါပဲဒီလာကြီးပြက်သွားတယ်အဲဒါပို့ပြီးတော့ထိရှားအောင်ဆိုတော့တဝေဝမှုကြီးပြက်သွားတယ်ရှင်ဟာလည်းရှင်ဟာလိုက်လူကြောင့်လူကြောင့်လိုက်ပေါ်တယ်တော့လူပြဿနာကြီးအကုန်လုံးရှုပ်ဆွဲကုန်လာတယ်ရှင်းမရအောင်ရှုပ်ဆွဲကုန်လာတယ် ဖြစ်လာတယ်ဒီတော့ဒီလိုဖြစ်ရတာဟာပမာဒတရားတွေဝင်လို့ပမာဒတရားရှင်းရတာလည်းပဲပမာဒတရားမဖြစ်ရအောင်လို့အားစိုက်ဖို့မရှိလို့လုံလဝရမရှိလို့ဒီတဘာဝအခြေသွေးတွေကိုရှောင်ရတဲ့သတိမရှိလို့လဲလို့ သူ့တဘာဝအကျင့်ကောင်းတွေကိုလှုပ်ရဲတဲ့ပြောရဲတဲ့ကြံစည်ရဲတဲ့တတ္တိရှိတဲ့တတ္တိကြောင့်တဲ့ပုဂ္ဂိုလ်တွေလှုပ်ဖြစ်တာပါအမှားတွေရှောင်ကျင်ရင်းနဲ့အမှားတွေကိုပြုလုပ်ရအပတ္တိကြောင့်ကြောင့်ဝင်မယ်လို့ကိုလိုစိတ်သုံးရောလို့မတန်ရှင်းဖြစ်ပြီဆိုလို့ရှိရင်တော့အဲဒီမတရားတဲ့အမှုတွေမှာတော့ မရည်ရဲတွေဖြစ်တော့တာပါပဲအဲဒီလိုပုဂ္ဂိုလ်မျိုးဟာသာသနာ့ဘောင်ညာရှင်းတဲ့ဆိုလို့ရှိရင်အများရဲ့အရင်မှာတော့ရစီအမှိုက်ဝင်တော့ရေဝင်တော့အရင်ကတ်တာပေါ့အကြည့်လိုကောင်းဘူးပေါ့အများရဲ့အရင်ကတ်ချက်ဖြစ်တော့တယ် နောင်ကိုကုသိတာဆိုတဲ့အတိတ်ပဲသုံးလဝိရနဲ့အထုလိုရတဲ့ကျိုးစီးပွားတွေဟောရအောင်မလုပ်နိုင်တဲ့အတွက်ဆက်ဆုပ်ဖွယ်သောအနေထားအချင်းဆုံးနေသူလို့ကျန်တာပြာကကုသိတာပုံရဲ့အနေနဲ့ပြောထားတာလုံရလုံလုံးလားလို့အောင်လို့ ဒီလူကတည်ရလာပဲတည်ပြင်းလာပဲအဖြစ်ပဲဆိုတာပေါ့အကျင့်ပြတ်ပဲဆိုတာပေါ့အများရဲ့တိတိဝဘာကြီးခံရခံရတာဘို့လို့ကုသိတာလို့ခေါ်တယ်ဆိုတော့လေဒီစကားကလုံးလုံးလားနေအောင်လို့လုံးလုံးမှုသိမှန်တယ်ရောတည်ရလာပဲတည်ဆိုးရုပ်တဲ့လူပဲဆိုတော့ပြစ်တယ်ဝေပါအသက်ခံရတယ်အသက်ခံရတယ်ကုသိတာဆိုတော့ အခုအဆရတော်ဆရာဘုရားမြတ်စွာမိတ်ဆွေရဲ့အချက်ကလေးပေါ်မှာထောက်ခံချက်ပေးပြီးတော့ကုသိုလ်ဘောအချက်တွေကိုဖော်ပြထားတာလေးဆောက်လို့ရှိရင်တော့ဟုတ်တယ်ဆိုတာပေါ်ဒီဆွေဆွေရရကြည့်ရတာပါပဲ။အဲ့ဒါမလေးကရှင်းလင်းပြီးတော့ပြသွားပါတယ်။ကိုယ်လုံးစိတ်ထားမတန်ရှင်းဖြစ်ပြီးတော့ တောင်းကြရန်ကားရတယ်ဆိုတာကကိုမျက်စိနာနာနှာခေါင်းရှာကိုစိတ်ခေါ်တဲ့ဒီဌာန၆ပါးကိုဒီကကြမထိမ့်သိမ့်လို့ဆိုတာမဆောက်ရှောက်လို့ဆိုတာပေါ့လေ။ဒါအမှန်သင်ရှားပါလား။အဲဒီဒီပေါ်မှာစိတ်တို့ကြလွတ်ထားလို့ဆိုတာပေါ့လေသိသင်ရှားပါလား။အင်း ကြည့်ခြင်းလိုက်ကြည့်ကြားခြင်းလိုက်ကြားဝင်ဆောင်လိုက်ဆောင်အနာရတာအနာအရတာအထီးတွေ့ဘုံမအထီးတွေ့စသည်ပေါ့လေတတဲ့လူရှိရတာဟာဒါရီအတွက်ပဲဆိုတာခံစားဖို့ပဲပဲစားပေါ့လေဒီဒီပေါ်မှာရှုပ်ကြည့်ရမှာမကြည့်ပဲနဲ့စိတ်လိုကြဆွထားတာတရားတယ်မတရားတာလည်းဒါလည်းမတွေ့ဘူး ကျိုးရှိရှိလည်းမရှင်းဘူးတင့်မတင်လည်းမရှင်းဘူးကိုယ်ကိုယ်ကိုချုပ်ချယ်တယ်လည်းမသိဘူးသူတစ်ပါးလာပြီးတော့ချုပ်ချယ်တာလည်းပဲစော်ကားနေရှင်းတာပေါ့လေအဲ့ဒီလိုလူသားတွေကတော့အကျင့်တွေပြည့်ပြီးတော့ပြဿနာမျိုးစုံနဲ့ကျုံရတာပါအခုခေတ်ဒီတိုင်းဖြစ်နေတာပါပဲကိုယ်စားလို့မရနိုင်အောင်ပေါ့ ရှုပ်ထွေးတဲ့ပြဿနာရဲ့တင့်တော်ရဲ့အခြေပေါ်ဒီသေချာတဲ့အခြေပေါ်သမဂ္ဂရေရှိရဲ့အခြေပြဆိုင်တော့အောင်သဘာလုံးကြီးရဲ့ရှုပ်ထွေးတော်ပါပြီဒီမှာတော့တုံ့ရဆိုင်ပြီးတော့ဒီဆားရမှာမသိရင်လွတ်နေပြီပေါ့တတိကမိမိအပြစ်တွေကိုကာကွယ်တာ ဖြစ်လာလို့ရှိရင်လည်းချိန်မှသိပြီးတော့ကုစားနိုင်တာကာကွယ်ရေးကုစားရေးဒီတရားကောလွတ်ဆွဲသွားပြီဆိုလို့ရှိရင်တော့ထိမ့်မနိုင်ထိမ့်မရခဏအလွဲမှာသွားပြီးတော့တတိကောင်းရတော့မရည်ရဲဆိုတော့လောကအလိုလိုက်တဲ့အခါတစ်ခါမှာဆိုရောက်တဲ့လောကတကူကောင်းစွာစိတ်ကြည်ရပြီဆိုလို့ရှိရင်ကိုယ်ကောင်းစားရတာရှိတာ သူတို့ဥစ္စာစိတ်ရှိတယ်ဆိုတဲ့ကောကသူတို့ရဲ့အကျိုးစီးပွားမလိုလားတော့မေတ္တာလည်းပြည့်သွားတယ်။ဒီမဲ့ကောင်းစားတာလည်းစိတ်ဝင်စားတော့သူရဲ့ပုံမှာဒီကကောင်းစားရေးကိုမမြင်ဘူးဆိုလို့ရှိရင်ကိုကအနာခံပြီးတော့လေသိခံခွင့်တော့နဲ့လာခံဖို့ဆိုတာလည်းမရှိတော့ရှင်သာသနာမှုဆိုတာလည်းမဲ့တော့တယ် ဒီနည်းနဲ့ပဲမုံတိမှုရက်ဆက်မှုတွေပေါ်လာပြီးတော့အဲဒီမုံတိမှုရက်ဆက်မှုတွေအလိုလိုက်ပြီးတော့ကိုယ်လုံးစိတ်ထားသုံးပါလုံးပေါ့ဒီမတမ်းစိတ်ရှိအခြေအနေဖြစ်ကြတော့တာပဲရိုးရိုးလောဘဒေါသအဆိုးရောက်တဲ့လောဘဒေါသရိုးလောဘလောဘဒေါသကလည်းပဲမကောင်းဘူးအထူးသဖြင့်အဆိုးရောက်တဲ့လောဘဒေါသမျိုးကပိုပြီးတော့မကောင်းဘူး ကိုယ်လည်းပဲစောက်ကြီးကိုထိရင်ထိရင်ကိုကြီးပြည့်ပြီးတော့ကိုယ့်အတွက်လည်းတစ်ခါသားဖို့ကိုကြီးဆင်းရဲဒုက္ခရောက်တယ်ဆိုတာပေါ့ကိုယ့်ရဲ့အဆုံးရောက်တဲ့လောဘတော့သိမဲမှုကြောင့်စော်ကားတော့တစ်ခါသားဖို့ကိုကြီးဆင်းရဲဒုက္ခရောက်တယ်ဆိုတာပဲဆင်းရဲဒုက္ခတရားကမရှိတော့ကိုယ်အနေနဲ့ဆိုရင်တော့ဟုတ်တယ်လို့ထင်တာလေ ဒါဖြစ်ဖြစ်ပေါ့ပြုလုပ်တယ်ဆိုလို့ရှိရင်ကောင်းမဲ့အရင်ပြုလုပ်လုပ်ကြတာပဲအသောကလူလူရကြီးကဒီကြောက်ဆံမှာရေးစားတယ်ဒီတွေဟာဒီလိုလုပ်ကြရတာတရားတာမတရားတာဘာမှတွက်မလို့ကောင်းမဲ့ရှင်လို့လုပ်ကြတော့ပဲအကောင်းကိုကောင်းမဲ့ရှင်လုပ်ကြအပြစ်ကြီးတဲ့ဟာကိုအပြစ်ကြီးတဲ့လူပဲကောင်းမဲ့ရှင်လုပ်တာတော့ကိစ္စမရှိဘူးအပြစ်မကြီးတဲ့ဟာရှောင်းရမယ့်ဟာကိုအကောင်းလို့ဆိုပြီးတော့လုပ်တာကတော့ ကိုယ်မှလည်းပဲလူသိက္ခာလူမပြီးတော့သူတစ်ပါးလည်းကိုယ်အတွက်နဲ့ထိခိုက်နေတာရတော့သိမိုက်လဲရရောက်တယ်ဟွန်းဒါပဲမောဟသဘောရမောဟဆိုတာကကျိုးရှိရှိဖြစ်မတဲ့မဖြစ်နိုင်ဘူးလေကိုယ်ကိုမှုံမမပြတ်သားဘူးတွေပေါ့လေဒါတော့သဝေသဝမရေမရာပေါ့လေဟလားဟွန်း အဲနှိတာကကျင်းမဲ့တာဆံကြောင်ပေါ့လေဆံကြောင်စိတ်ထားမျိုးတွေပေါ့လေအဲလိုပုဂ္ဂိုလ်ရတော့လောဘဒေါသမောဟလိုလိုက်ပြီးတော့ရန်စားမှုအမျိုးမျိုးတွေဖြစ်တတ်ပါတယ်အဲဒီရန်စားတဲ့ပုဂ္ဂိုလ်ကိုမဲ့ယူရလို့ခေါ်ပါတယ်အဲဒါလည်းစပြီးတော့ကျန်ကများဟာရန်စားသူအရေးရှိမျိုးပေါ့လေ ပြတ်ဆိုထားတာလေးလည်းပဲတောင်ရရောက်ပြအဲ့ဒါကောက်ပါရဲ့မျိုးကောင်းတာမျိုးကောင်းသမီးများတဲပြီးတော့ဒီခါကြီးကောင်းတယ်ဒါလေးအဲ့ဒါလေးကြီးလည်းလည်းရှင်းလင်းကြပါဦးမယ်ဒီနေ့မသမိန်လောကေအထအုံမတကာတဲ့ဒီလောကဆိုတော့ကုန်လုံးပါပဲဒီလောကလုံးပေါ့ လူသားတွေနေတဲ့လောကရောလူသားတွေရိုးပဲပြည့်မမြင်ရတဲ့နတ်လောကရောဒီမှာလောကရောသဘောလုံးပါပဲတတိကတ္တဝလောကရောယူနှံ့သူရှင်မျိုးရှိရှိရလောဘဝစံကတောကာမုမတကောဇာကုမတကော လိုချင်မှုလောဘလိုချင်တာသူကြည့်တယ်လောဘရဲ့အဖြစ်ကိုမသိဘူးလောဘလိုလိုက်ပြီးတော့ကောင်းတယ်လို့ထင်ထားပြီးတော့အယူထတာပဲသူရသူကြီးအပိုင်ရှိလို့ပဲဟုတ်တယ်မဟုတ်တယ်တမိပြိုတွေဆောက်ရမှာမသိဘူးနေရှင်ရတဲ့ဆောက်ရမှာနေရှင်ရလည်းပဲကိုသမပိုင်ရှိတယ်ဆိုတော့လည်းနားမလဲဒီလိုလုပ်လို့ရှိရင်ချမ်းသာပါပဲဆိုတာပေါ့ လူချင်းတဲ့လောဘအလိုလိုက်ပြီးတော့လူချင်းတဲ့လောဘဆွဲဆောင်ရပါသွားတော့အဲ့ဒါလည်းပဲရည်ခံတာတမျိုးပဲသူကတော့သူကတော့ရာဇာကြီးလို့ခေါ်ပါတယ်ကောစောင့်ကြည့်ရမယ့်အရာကိုစောင့်ကြည့်ဖို့တတ်တိမရှိဘူးသို့တော့မစောင့်ကြည့်တဲ့အရာမှာတတ်တိအလွဲသွားပြီးတတ်တိရှိတယ်စောင့်ကြည့်မှုရဲ့အကျိုးကိုမသိ ဆောင်စည်းမှုပြည့်ချင်းချင်းပြည့်ချင်းရောက်ရနိုင်တဲ့အဖြစ်ကိုလည်းမသိကိုယ်ကိုမှုံမမပြတ်သားတဲ့သဘောပေါ့ဓမ္မိုက်လဲတဲ့သဘောခေါ်ပါတယ်မသိဘူးအမှောင်ကျသွားတော့ဘာမှမမြင်တော့ဒီတော့အဲ့မှာဒီအလိုလေးဖြစ်လျက်လို့ရှိချမ်းသာပါပဲဆိုကိုရတဲ့ခါလေးဒီစိတ်လိုလေးကိုဖြစ်လျက်လို့ရှိချမ်းသာပါပဲဆိုတော့စိတ်ကိုလဲပြီးတော့ ဟောတဲ့ပုဂ္ဂိုလ်ကရာဂယူလို့ခေါ်တယ်အခုကလာမှာရာဂယူတွေအများကြီးပါပဲရာဂယူကြောင့်နောက်ပိုင်းမှာစိတ်ဆိုင်ယောဂစိတ်ယောဂအကိုကြီးဝင်ပြီးတော့ဒီယောဂတွေရှိရတာတွေပါဒါတွေဟုတ်ဒီယောဂကြီးခိုးတာတွေလည်းတော့ရာဂယူတယ်မိစ္ဆာစရကာမရှိလို့လည်းဒါရာဂယူပဲဟုတ် အယူထတာပဲကိုရိုးခဲ့ပြီးတော့လိန်လာရတယ်လေရာရာကြီးပဲကြော်ကျဲလို့ဝိသေဝတုံးတယ်ရက်တော့တယ်ဆိုတာဒါလည်းရာရာကြီးပဲဟုတ်ဒါတွေပေါ့အခုဘိန်းသမားလေးတွေရှိတယ်ဘိန်းစောနေတာလေဟုတ်ဘိန်းစေသွားတဲ့ခါကျတော့ဒါလည်းသူတို့လည်းရာရာကြီးပဲဟုတ် နောက်ပိတ်ပြတ်သွားတဲ့ခါကျတော့ဆေးထလာတဲ့အခါမနေနိုင်ထိုင်လို့ဖြစ်တာ။ဒါလို့မှရှင်းတတ်တာလို့ဆိုအယူတွေထတာ။ဟင်းယူတွေထလာပြီးဆေးသေးတော့လည်းဒီချိန်နဲ့ရှူလေးလေးကောက်ပြီးတော့ညီရသွားကြတော့လည်းပါပဲ။ဒါတွေအကုန်လုံးကဘုမတ္တကကြီးဆိုတာပါလေ။ဒီကလောကကြီးရောပြည်လာတော့နတ်ပြည်လောကရောက်သွားတဲ့ပုဂ္ဂိုလ်တွေကလည်းလူပြည်လောကလုံးသွားတဲ့သူတွေအချိန်နဲ့ ကိုယ်ကသွားပြီးတော့တက်တဲ့စိတ်ခံလာတယ်။ချိန်ပြည့်လိုလိုပါပဲ။အဲလက်ဒီချမ်းသာကြီးခံစားရတာပါ။ဟုတ်ပါဘူး။ဒီတော့ဝရတယ်လို့ရှိဘူးတဲ့သူတို့ကရှင်းတတ်တယ်လို့ရှိဘူးတဲ့။ဒါကြောင့်လက်ဒီလောကမှာလည်းပဲတရားမပါပဲတဲ့လက်ဒီလောကဣရိယာတို့နဲ့ရောက်သွားတဲ့ပုဂ္ဂိုလ်တွေတစ်ဖက်ကလည်းနတ်ကိစ္စမှာခံစားရတယ်။ အခြားတစ်ဘက်ကလည်းပဲကာမနတ်ကာမဂုဏ်ဆန္ဒခံစားလို့မောရတော့စိတ်ဓာတ်တွေတခိုင်းကြီးကိုတစ်ဘက်ကနတ်တစ်ဘက်ကအင်္ဂရိကိုနတ်တစ်ဘက်စိတ်ဓာတ်တွေဖြစ်ရတာဒါတွေလည်းပဲဘာကုမတ္တကလည်းဖြစ်ရတာပါပဲအယူလောကယူပါလို့ပြောတာအဲဒီကာမရာဂုမတ္တကကြောက်ဖို့ကတော့ အဲဒါကြီးသက်တာကတော့ရာဂပိစရာအကောင်းကြီးရှိနေလည်းမရှိရဘူးထေဘူးဆောင်ရည်လည်းဆောင်လည်းဘူးအင်္ဂလိပ်ထေရမယ်သုံးရသုံးရထေရမယ်ထေလို့ရှိရင်တတိပါလာပြီဆိုလို့ရှိရင်အဲဒါအခိုက်အတန့်တွေတော့အများကြီးသက်တာသွားတော့ပါပဲအဲတော့ကြာကြာကြီးထိလိုက်ဖို့ဆိုတာကတော့စိတ်မှာဆရာအားကြီးထည့်ပြရတယ်အတိညာလေး နည်းနည်းကစားပြီးတော့ရမ်းရမ်းရှိပြီးတော့စိတ်ကိုရေးကြည့်အောင်လုပ်ပြရမယ်ခန္ဓာရည်ဆိုရမယ်သွားမှုအားနဲ့ခန္ဓာအားပေါ်နေတာထည့်ပြရမယ်အဲ့ဒါကတော့တိစ္ဆာဘာဝနာတရားရဲ့တပ်ဆုံးသမဂ္ဂရည်ရှိနေတာသိပ္ပံပညာတွေထုံးလိုက်တဲ့အဖြစ်ဆိုတော့သိပ္ပံနည်းစင်းနဲ့လူသုံးပစ္စည်းတွေတည်ထေရတာ တမျိုးရိုးသွားရင်တမျိုးတိုးတိုးပြီးတော့ပေါ့လေဒီဆွေရတယ်အဲဒီလိုအရှင်ပြည်တဲ့နိုင်ငံတွေမှာတော့သူနေမှုအရှင်သားကအမှန်မြင်မှားပါတယ်ခလုတ်တစ်ဆက်နင်းစိတ်လိုက်လို့ရှိရင်ကိုလိုတဲ့စီစီရနေဆိုတော့သိအရှင်ပြေပါတယ်သူတော်စိတ်မှုသိပါအမိကျရတော့ပဂရိလူစွမ်းရည်ကြီးချက်ဆင်းပြီးတော့ဒီဟာ လိုအပ်တဲ့ဝိရိယအားတွေပေါ့လေညော့ကြပြီးတော့ပေါ့လေအပြင်းထူကြတယ်အများကြီးရှိပါတယ်ဟွန်းဆိုလိုပဲရှိပေါင်း20လောက်ကဘုန်းကြီးကနောက်နေရာတစ်ခုပါပေါ့လေတရားပြတော့ယောဂီကိုမေးကြည့်ပါတယ်ဒီနေရာဟာနော်လို့လက်ပြပဲစိတ်ကြည့်တာပဲလို့ ဘာဖြစ်လို့လဲဆရာတဲ့တိဗ္ဗာနည်းရှင်းနေတယ်လူတို့ဒီစီကြီးတယ်လူတွေကတမျိုးကြီးတမျိုးတမျိုးရောကတမျိုးတိုးပြီးတော့အတုံးပြီးကြတယ်လို့လူလေးကိုစင်တာသိမြင်ပါတယ်ကျောင်းကြီးကျောင်းကချစ်ချင်းတုတ်ကြပါတယ်ဒီလိုတော့လေးအေးကနဲ့မှနှလုံးမီးလောင်နေပါတယ်ဆရာချစ်ချင်းတခါလေးပြောတယ်ဘာဆိုလို့လဲဆိုတော့ဘုန်းကြီးတို့နားလည်သွားပါတယ် ပြောလူရချုပ်ပြရမှမတည်ရဲစိတ်လိုကြဆွတ်ထားပြီးတော့ပေါ့လေခုနဇာကုမတ္တကကြီးတရားတော်ပါတော့ဟာအဲဒီအကြောင်းအရာလေးတွေကိုစခန်းသိလို့စခန်းသိရနေပြီးတော့တဲခုတဲ့နေရာသွားရင်အဲဒီကဇာယိဆရာကြီးပြောပါလေလာချိုတော့သူပြောပြတာသူကမှတ်ချက်ချတယ်သူတယောက်တည်းမဟုတ်ဘူးပြောတယ်အကုန်လုံးပဲတဲ့ ဘာနဲ့တွေ့ရလဲဆိုတော့သူတွေဟာအာယုခံစားမှုကိုမှမဝနိုင်အောင်ရနိုင်ဖြစ်နေတော့ဟန်ဂရီကိုဆရာတဲ့သူကအဲ့လိုပြောပါတယ်။ဘုန်းကြီးတို့စာပေထဲမှာပါတဲ့ခုဝိပတပေတကအဲ့ဒီဟန်ဂရီကိုဆောက်တယ်မှာဆိုလိုတာကတော့လူတစ်ပိုင်းပိတ်တာတစ်ပိုင်းလို့ဆိုလိုတာပါလေ။မယောင်ရနိုင်ကြဘူးလေ။ဟွန်း ကြားရရလေးနဲ့တင်းတယ်ပြီးတော့ပြောင်းလဲဆိုင်တော့လောဘအလိုလိုက်ပြီးတော့ရာဂမတ္တကဆိုတာအရာကအယူထရတာတွေလို့နေတာပေါ့အဲဒီလူတိုင်းဝိုင်းနဲ့မှာလူသားတယောက်အနေနဲ့ဖြစ်ရတဲ့အခါလူစည်းကမ်းဆိုတာသတ်မှတ်ထားပါတယ်ဟွန်းတရားတစ်ခုရတဲ့အချင်းချင်းတော့ဒါတော့ခွင့်ပြုထားတယ်ဥပဒေလည်းခွင့်ပြုထားတယ် အများစုကလည်းပဲဖြေလိုက်ကြတယ်။ဘာကွာလို့တရားသဖြင့်ရတဲ့ကာမဂုဏ်လောက်တွေအားရသိနေမှုမရှိတော့လောဘလိုလိုက်ပြီးတော့မှားရတဲ့ကာမဂုဏ်ပေါ်တွေတောင်းကြကြတာကာမတောင်းကြကြတာကာမတောင်းကြတဲ့ပုဂ္ဂိုလ်တွေဟာသူရဲ့အကျိုးရလာကြတော့အောက်တန်းစားဘဝပေါ့။အောက်တန်းစားဘဝနေပြီးတော့ဒီပြန်ဖြစ်တဲ့အခါလေးမှာလည်းပဲယောက်ျားမပြီးတာတွေပေါ့။ ကြောက်ကြစိတ်မရှိတာတွေကြောက်ရစိတ်ရှိပြီးတော့သူတို့ကာမဖောက်ပြန်ကြတာမျိုးလေတို့လားကြောက်ကြစိတ်ရှိတဲ့ကာနဲ့ဒါတွေလည်းဖောက်ပြန်ကြတာမျိုးဒါတွေဟာကာမဂုဏ်အယုံမှာစိတ်အလိုရဆွထားပြီးတော့ထိတ်ဆုံးမှာမပြတ်ဆွထားပြီးတော့ကျိုးချွေးခံရတာပါဒီမှာအဲကမ္ဘာလောကကြီးမှာအမှန်များပါတယ် ခေအုပ်စုတွေပေါ့လေသူတို့သူတို့အသိအဖွဲ့တော့ရှိပါတယ်လို့ဒါရေပေါ့မမှန်ကန်တဲ့နည်းနဲ့ပေါ့လေသူတို့စိတ်ကိုစိတ်လိုဆန္ဒကိုဖြည့်ရတာပေါ့လေအဲဒါကနေပြီးတော့ယောဂမျိုးစုတွေရတာတွေလည်းပဲဒါလည်းလူလူဟုပြဿနာတွေစုံလို့ပေါ့သူသာချင်းသူတော်ဘာကတရားသဖြင့်ရထားတဲ့အများရဲ့စိတ်ဆန္ဒတွေကိုကိုယ်ကအဝိဇ္ဇာကအကြည့်ယူရတဲ့အစား မကြည်ဘူးနိုင်မဲနဲ့ပေါ်လေမကြည်ဘူးလို့ရှိပြီးတော့မနာလိုတာတွေစိတ်ဓာတ်ကရုဏာနဲ့ကိုယ်ကင်းမဲ့နေတော့ကိုယ်လိုသူများတွေကောင်းစားချမ်းသာသွားမှတော့ဝန်တိုတာတွေပေါ့ဒါဒေါသရေးခံတာပါပဲဒေါသရေးခံပြီးတော့ပြက်မှုမုန်းမှုအညှို့ထားမှုဆိုတာပေါ့လေဒါတွေအာရှိတာဒါတွေ အဲခေါင်းပါအောင်အားလျောက်ပြုလုပ်ရမယ်ဆိုတာဒီလိုမဟုတ်ဘဲနဲ့မွေးထားတယ်ဖြစ်နေတော့သူတို့အားကောင်းလာတော့သူတို့အလိုလိုက်နေတာပဲအမျက်ကြီးဆိုလို့ရှိရင်တစ်ချိန်ချိန်တော့မှားတော့တာပါပဲဆိုတော့စိတ်ပြည့်စိတ်ဆိုးတန်ရုံလောက်လေးနဲ့ပြီးသွားရင်ပြစ်တာမရှိဘူးနင်းနေအောင်ဆိုတဲ့အရင်ကပေါ့လေအကျိုးထားလို့ရှိရင်တော့အဲဒီအကျိုးကြီးလာတဲ့ပုဂ္ဂိုလ်ဟာ ကောဓာကြီးဖြစ်တာပဲဒါလို့သောသဝသံကတောကောတုမတကောတဲ့ဒီဆိုပါတယ်ကွာဟွန်းစိတ်ပြည့်စိတ်ဆိုးမုံရုပ်အလိုလိုက်လို့ရှိရင်သူရဲ့ယူပေါ်ညက်မုံနဲ့အယူပေါ်ကိုထိမ့်မလို့သိရအဲ့ဒါကြီးကဘာတွေလဲဆိုလို့ရှိရင်သူရရှိတဲ့ဓာရီသူရတတ်တာတွေစားကျင်လို့တတ်တာဖြစ်လို့အခါတတ်တဲ့ခါမှာတော့ဒေါသပါလာပါပဲ။ အစားရလည်းတင်းတဲ့ပက်တာတွေခုနအိတ်တမရှိတာတွေအာရှိရောပါဘူးသူများရှိတဲ့နင့်လာအောင်လို့လိန်လာကြတာတွေဟောတယ်ဒါမျိုးဟောတာဒါတွေဟာအယူထတာပါပဲလို့ပါဒါခေါ်တို့မတတ်ခေါ်ရတယ်လို့ပါစိတ်ကိုထိထုတ်ရတာဟာကိုယ့်ကိုယ်ကိုပြန်မရှိရလို့ရရောက်တယ်သူတစ်ပါးကလည်းလာပြီးတော့ကိုယ်လွတ်လပ်ဖို့ကိုလာပြီးတော့စော်ကားရရောက်တယ်ဆိုတာပေါ့လေ စိတ်အလိုကျဆွတ်ထားတာကောင်းတယ်ဒါမှပြောတယ်ဆိုတော့ဘာမှထိတ်ဆုံးရှိပဲနဲ့သူတို့လည်းကနေတယ်ဆိုတော့ကိုလိုတဲ့အရာလေးရနေတော့ဟုတ်သားပေါ့ဟင်းပြောတော့ပြောတာပါပဲဒါပေမဲ့လို့စောင့်ကြည့်ပြီးတဲ့အရာတွေစောင့်ကြည့်ဖို့ရာထိတ်ဆုံးကမရှိပဲနဲ့လွန်သွားပြီဆိုလို့ရှိရင်တော့ အဲ့ဒီကျော်ဟုရဲ့နောက်ဆက်လာတော့တောကလည်းပဲလူသုံးချုပ်ရတာပါပဲလွတ်လပ်တယ်ကျော်တယ်အပြည့်မကင်းဘူးအဲနောက်ဆုံးလူသုံးချုပ်တဲ့အခါကျတော့ပြဿနာမျိုးစုံလည်းပေါ့လေဝင်နေဆိုတာလည်းပဲလူသုံးချုပ်ရတာထိတ်ချုပ်မှုရဲ့အကျိုးကိုနားမလဲတော့ထိတ်ချုပ်ထားတာဟာသိရတာပဲလို့ကြောင်းမြန်ယူလိုက်တာပေါ့လေအဲဒါမတိတရရောက်တာပေါ့အမိုက်လဲတဲ့သဘောပေါ့ဟုတ် မထိတ်ချုပ်ပဲနေရာမှာကောင်းတယ်ဆိုတာပေါ့လေအဲဒီလိုကောင်းတဲ့အချိန်ရှိပြီးတော့မှားတာတွေလည်းအများကြီးရှိတာပါပဲတော့ခုနအတော်ကမကြားကြီးပြောလို့ပေါ့ကောင်းပဲချက်ရှိလို့လုပ်ရတာပါပဲမကောင်းတဲ့ဟာတွေအပြည့်မကင်းတဲ့ဟာတွေပေါ့လေမကောင်းတော့မကောင်းမှမသိတဲ့အပြင်ပေါ့လေကောင်းပဲထင်လို့ဆောင်ရတဲ့လူရှိရင်ဒါမသိနားမလဲရရောက်တာဆောင်ကြည့်တဲ့ချက်ကိုဆောင်ကြည့်ရမှာမသိနားမလဲတော့ မသိနားမလည်မှုအလိုလိုက်ပြီးတော့အယူချတာလည်းပဲဒါလည်းမယူရတဲ့ရုပ်ပဲတော့အမောဟယူခေါ်ပါလေ။အာညာနာဝသံကတော့မောဟမတကောတဲ့ဆိုပါလေ။အဲ့ဒါကြီးကများပါတယ်လောကကြီးကမောဟမတကတရား။လောကဒေါသမောဟအလိုလိုက်ပြီးတော့မှားရတယ်ဆိုတော့စိတ်ပိုင်းဆိုင်ရာကပျက်စီးသွားတယ်လို့ပျက်စီးသွားတဲ့စိတ်ပိုင်းဆိုင်ရာနဲ့ဆက်သက်တဲ့ ရုပ်ပိုင်းဆိုင်ရာလည်းအခြေပြတော့တာပဲအဲဒီမကောင်းတဲ့စိတ်တွေကြောင့်ဖြစ်တဲ့ရုပ်တွေပေါ့မတန်ရှင်းတဲ့ရုပ်တွေရင်ရမ်းတဲ့ရုပ်တွေပေါ့လေအဲဒါတွေဖြစ်ကုန်တာပဲအထူးသဖြင့်ဒီကလုံးလည်းပတ်တဲ့တွေးရဟာတွေးလက်ပတ်နှုတ်လည်းမကောင်းတော့ဘူးရှိလို့ရှိလို့လည်းအကြီးတန်တော့တယ်အထူးသဖြင့်ကိုယ်ထဲမှာကြီးကြီးဆိုရအရေးရှိပါတယ် အဲဒီကြီးကြီးပြက်ပြီးတော့တခါအယူထားတယ်လည်းရှိတယ်။ဒီပြဿနာပြအောင်ဆိုပြီးတော့ရက်တော့လို့အယူထားအယူထားတယ်လည်းရှိတယ်။စိတ်ခုကအားကဘာမှမရှိတော့ကိုယ်အချိန်လေးကျက်လာတဲ့ကိုယ်မိသားစုအချိန်လေးကျက်လာတဲ့ခါကျတော့မထိနိုင်မထိနိုင်အောင်ကျက်တယ်လို့မတက်ကဆိုတာလည်းရှိတယ်။အယူဆလွဲဖားလို့အယူဆတော့လိုက်ပြီးတော့ဘောလို့မှားကြတာလည်းရှိအယူဆတယ်လည်းရှိတယ်။ စေတာဒီတော့လက်ဖက်ကကြာမှာပဲအခုခိခလာကြီးရဲ့ကျုံလေးတဲ့အချက်တွေလဲစာရွေးတဲ့ဘလောက်ကိုက်ရည်လဲဆိုတာတိုက်ပြီးတော့ကြီးစီးကြဖို့ရပါ့။တိုက်ကြည့်ပြီးတော့ကုလပုဒ်ကအမျိုးကောင်းကအမျိုးကောင်းသမီးဟာအဲ့လိုမကြီးရဲ့လမ်းစဉ်ကိုရှောင်ရှားပြီးတော့မှန်ကန်တဲ့လမ်းစဉ်အဲဆောက်ရည်လိုက်ပြီးတော့ပေါ့လေ။လမ်းမှာရှောင်မှစခန်းမှာရောက်စားပေါ့လေ။ အေးချမ်းတဲ့အခန်းမှာရောက်ဖို့ရအတွက်ပေါ့လေမြတ်စွာဘုရားကလမ်းပြထားပါတယ်ဒီလိုကြီးတော့နောက်နေ့ကျမှပဲဆက်ပြပြီးတော့ဒီနေ့တဏှာကြီးကြည့်တော့ပါမယ်သာ